ယောမဩရစာအခန်းကြီး6အငယ်1မှ7ထိုတို့မှန်လင်အဘယ်သို့ပြောရမည်နီခြေဆုတော်ပွားများစေခြင်းကအပြစ်တရားကိုကျင့်၍နေရမည်လောထိုတို့မနေရအပြစ်တရားမှဆုတေသောသူတို့သည်ထိုတရား၌အဘယ်သို့ရှင်ရဥမည်နီယေရှုခရစ်၌ဗတ္တိဇံကိုခံတော်သူရှိသမျှတို့သည်အသေးခံတော်မူခြင်း၌ဗတ္တိဇံကိုခံကြသည်ဟု သင်တို့မသိသလောထိုကြောင့်အသေးခံတော်မူခြင်း၌ပတ္တိဇံကိုခံသောအဖြစ်ထိုသခင်နှင့်အတူတင်းကြိုခြင်းကို ခံကြ၏အကြောင်းမူကားခရစ်တော်သည်ခမည်းတော်၏ဘုံတကူအဖြစ်တည်ခြင်းမှထမြောက်တော်မူသည်ဤတူငါတို့သည်လည်းအသက်သောအသက်၌ကျင်လည်ရကြသည်တဏီကအသေးခံတော်မူခြင်း၏ပုံတရံကိုဆောင်၍ထိုသခင်နှင့်အတူ ငါတို့သည်စိုက်ပျိုးလျက်ရှိသည်မှန်လျှင်ထမြောက်တော်မူခြင်း၏ပုံသဏ္ဍာန်ကိုဆောင်၍စိုက်ပျိုးလျက်ရှိကြလိမ့်မည်။ထိုမှတပါးငါတို့၏လူဟောင်းသည်ထိုသခင်နှင့်အတူလက်ဝါးကပ်တိုင်မှာအသေသတ်ခြင်းကိုခံပြီဟုငါတို့သိကြ၏။အကြောင်းမူကား၊ငါတို့သည်နောက်မှအပြစ်တရား၏အစေကိုမခံစေခြင်းငှါအပြစ်တရား၏ကိုယ်ကိုဖျက်ဆီးမည်အကြောင်းတည်း။ သေသောသူသည်အပြစ်တရား၏လက်မှလွတ်လျက်ရှိ၏ခရစ်တော်သည်သေခြင်းမှထမ်းမြောက်သောအခါသေခြင်းနှင့်အစဉ်ကင်းလွတ်တော်မူ၏သေခြင်းတရားသည် နောက်တဖန်ကိုရောကိုမအုပ်ဆိုးရသည်ကိုထောက်တော်ငါတို့သည် ခရစ်တော်နှင့်အတူသေလျင်ထိုသခင်နှင့်အတူရှင်လိမ့်မည်ဟုသဘောရှိကြ၏ခရစ်တော်သည် အသေးခံတော်မူရာမှာအပြစ်တရားကြောင့်တကြိမ်သာခံတော်မူ၏အသက်ရှင်တော်မူရာမှာဘုရားသခင်အဖို့ရှင်တော်မူ၏ ထိုနည်းတူသင်တို့သည်အပြစ်တရားနှင့်ဆိုင်သော အရာ၌ကားအသေးဖြစ်သည်ဟု၍၎င်းဘုရားသခင်နှင့်ဆိုင်သော အရာ၌ကားငါတို့သခင်ယေရှုခရစ်အားဖြင့်အသက်ရှင်သည်ဟု၍၎င်းကိုကိုကိုထင်မှတ်ကြလော့အငယ်၁၂မှ၁ထိုကြောင့်သင်တို့၏သေတတ်သော ကိုခန္ဓာဤတတ်မဲ့ခြင်းအလိုသို့လိုက်ရသည့်တိုင်အောင်အပြစ်တရားသည်ထိုကိုခန္ဓာ၌ အဆိုးမရစေနှင့်သင်တို့၏ကိုအင်္ဂါများကိုဒုစရိုက်လက်နှင့်ဖြစ်စေ၍အပြစ်တရားအားမဆက်ကြနှင့်တေခြင်းမှထမ်းမြောက်၍အသက်ရှင်သောသူကဲ့သို့ဘုရားသခင်အားကိုကိုကိုဆက်ကြလော့ကိုအင်္ဂါများကိုလည်းသူစရိုက်လက်နှင့်ဖြစ်စေ၍ဘုရားသခင်အားဆက်ကြလော့သင်တို့သည်ပညာတရားလက်၌မရှိဂျေစုတရားလက်၌ရှိသောကြောင့် အပြစ်တရားသည်သင်တို့ကိုမအုပ်စိုးရအငယ်၅မှ23ထိုတို့ဖြစ်လျင်အဘယ်သို့နီငါတို့သည်ပညာတရားလက်၌မရှိယေရှုတရားလက်၌ရှိသောကြောင့်ဒုစရိုက်ကို ပြုရမည်လောထိုတို့မပြုရအချင်းသူ၏အထံ၌ အစေခံကျွန်ဖြစ်ခြင်းငှာတင်တို့ဝင်၍အစေခံ၏ထိုသူသည်တေခြင်းနှင့်ရှင်သောအပြစ်တရားဖြစ်စေဖြောင့်မတ်ရာသို့ရောက်ခြင်းနှင့်ရှင်သောနားထောင်ခြင်းတရားဖြစ်စေတင်တို့၏သခင်ဖြစ်သည်ကိုမတိကြသလိုတင်တို့သည်အပြစ်တရား၏ကျွန်ဖြစ်ဘူးတော်လဲယခုတွင်ခံခဲ့ပြီးသောဩဝါဒဤဥပရိသစကားကို စေတနာစိတ်နှင့်နားထောင်ကြသည်ဖြစ်၍ဘုရားသခင်၏ကျေးဇူးတော် ကြီးလှပေ၏သင်တို့သည်အပြစ်တရား၏လက်မှလွတ်ကြပြီဖြစ်၍ဖြောင့်မတ်ခြင်းတရား၏ကျွန်ဖြစ်ကြ၏ထိုတို့ငါဆိုသောသင်တို့သည်ဇာတိပဂတိအတိုင်းညံနေသောကြောင့်လောကီဝဟာရအားဖြင့်ဆိုသည်သင်တို့သည်မိမိတို့ ကိုအင်္ဂါများကို အာဓမ္မအလိုငါညှဉ်းညူးခြင်းတရားအာဓမ္မတရား၌တွင်၍ ကျွန်ခံစေဘူးသည်နိတူယခုမှကိုအင်္ဂါများကိုတန်ရှင်းခြင်းအလို့ငါဖြောက်မှတ်ခြင်းတရား၌တွင်း၍ကျွန်ခံစေကြလောသင်တို့သည်အပြစ်တရားဤကျွန်ဖြစ်စဉ်ကာလဖြောက်မှတ်ခြင်းတရားဤလက်မှလွတ်ကြ၏ယခုသင်တို့ရှက်ကြောက်သော ထိုအကျင့်တို့ကိုကျင့်စဉ်ခါအဘယ်အကျိုးကိုရကြသနည်းထိုတို့သောအကျင့်သည်တည်ခြင်း၌လမ်းဆုံးသည် ယခုမူကားသင်တို့သည်အပြစ်တရား၏လက်မှလွတ်၍ဘုရားသခင်၏ကျွန်ဖြစ်ကြသည်နှင့်ညီတန်ရှင်းခြင်းအကျိုးကိုရကြ၏အဆုံး၌လည်းသာဝရသက်ကိုရကြလိမ့်မည်အပြစ်တရား၏အခါကားသိခြင်းပေသည်ဘုရားသခင်ပေးတော်မူသောဆုကျေးဇူးတော်ကငါတို့သခင်ယေရှုခရစ်အားဖြင့်သာဝရအသက်ပေသည်